သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1395ခုနှစ်ဝါဇူလာဇန်2ရက်ခရစ်နှစ်2013ဇူလိုင်လ9ရက်အင်္ဂါနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘီမြို့ဓမ္မန္တဝိဟာရကျောင်းတိုက်တော်ကြီးအတွင်းမှာ ဆင်ရင်ကျင်းပတဲ့ဒေါ်မလီမိသားစုနဲ့ဥထုမောင်တို့အေးလင်းမိသားစုများရဲ့ဓမ္မဒါနအမတဒါနကုသိုလ်ဖြစ်ဖြင့်ခொနရဲ့မဟာသတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြလူမှာကတော့သတိပဋ္ဌာန်တရားတော်ပါဗာတရားတော်လဲ တတိပဋ္ဌာန်တရားတွေအားထုတ်နေတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးတို့တတိပဋ္ဌာန်တရားကိုပဲအဓိကထားပြီးတော့ဟောကြားပေးမှာဖြစ်ပါဒီတတိပဋ္ဌာန်တရားရှုမှတ်ပွားများအားထုတ်ပုံတွေကိုဆရာနီးကြကျင့်ကြံပွားများအားထုတ်တတ်လို့ရှိရင်မိမိဘယ်နေရာမှာပဲရောက်ရောက်ဘယ်ချိန်မှာပဲဖြစ်ဖြစ်ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ် ရှုမှတ်စရာအာယုံကိုထူးရှားကြံစရာမလိုပဲနဲ့၆ဓာရမှာပေါ်သမျှအာယုံတိုင်းကို မလွတ်အောင်ရှုတတ်မှတ်တတ်အောင်ဘုန်းကြီးတို့မနေ့ပိုင်းချိန်ခါကာလမှာလုပ်ငန်းစဉ်တရားတွေကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်မနေ့ကကာယ ानु ပဒနာရှုမှတ်ပုံအာထုတ်ပုံတွေကိုမနေ့ကဘုန်းကြီးအကျဉ်းများဟောကြားပေးခဲ့ပါတယ် ဒီနေ့ဝေဒနာနုပဒနာရှုမှတ်ပုံဖြစ်ပါတယ်ကာယနာကံနုပဒနာရှုမှတ်ပုံမှာကိုယ်မူရာထင်ရှားဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှုမှတ်တာကိုကာယ ानु ပတနာဆိုတော့ထိုင်တာရှုတာကာယ ानु ပတနာယတ္တာရှုတာသွားတာရှုတာလျောင်းတာရှုတာကိုယ်တာဆန္ဒရှုတာလှဲတာဆောင်းတာပြောင်းတာရှုတာစသည်ဖောင်းမှုပေမှုကစပြီးတော့ရှုမှတ်နေတာတွေဟာဒါကာယ ानु ပတနာတွေ အဲဒီလိုကာယ ानु ပဒနာတတိပဋ္ဌာန်ကို ရှုမှတ်နေစဉ်မှာပဲခံစားမှုဆိုတဲ့ဝေဒနာတွေမလာဘူးလားအဲ့ဒီခံစားမှုလေးတွေရှုနေတာကဘာနုပဒနာလဲအဲ့ဒီဝေဒနာနုပဒနာနဲ့စပ်ပြီးတော့ဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပါဇာနာတိတဲ့ဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပါဇာနာတိ အာရုခံမတုခံဝါဝေရဏဝေရိယမန္နောအာရုခံမတုခံဝါဝေရဏဝေရိယမန္နောပါဇာနာတိချမ်းသာတဲ့ခံစားမှုထင်ရှားဖြစ်ပေါ်လာရင်အဲ့ဒီခံစားမှုလေးရှုတကယ်လို့ဆင်းရဲတဲ့ခံစားမှုအနေဆိုခံခဲ့တဲ့ခံစားမှုဖြစ်ပေါ်လာရင်လည်းအဲ့ဒီခံစားမှုလေးနေဆိုခံခဲ့တဲ့ခံစားမှုလေးရှုအလယ်လက်ခံစားမှုလေးဖြစ်ပေါ်လာရင်လည်းအလယ်လက်ခံစားမှုလေးရှုဆိုပြီးတော့အဲ့ဒီမှာ ဝေဒနာ၃မျိုးပြထားတယ်အဲ့ဒီခံစားမှုကိုယူတဲ့အခါမှာလည်းပဲဝေဒနာဆိုတာခံစားမှုအနုဆိုတာခြင်းချင်းပါမှပတနာရှုတာဒီခံစားမှုလေးရှုပြီဆိုရင်လည်းပဲတခါတည်းရှုရမှာမဟုတ်ဘူးထခါထခါထခါထခါရှုနေရခံစားမှုတွေပေါ်တိုင်းပေါ်တိုင်းဖြစ်တိုင်းဖြစ်တိုင်းထခါထခါရှုနေရမှာအဲ့ဒီခံစားမှုကိုရှုနေတာ ဝေဒနာနုပတနာပဲ ဘာနုပဒနာလဲဝေဒနာနုပဒနာပဲအဲ့တော့စပြီးတော့ယောဂီတို့အာထုစမှာတော့တတိသမารီကလည်းအာကောင်းစွာ မရသေးဘူးမဖြစ်သေးဘူးဆိုတော့ရှုမှတ်စယောဂီပုဂ္ဂိုလ်မှာချမ်းသာတဲ့ခံစားမှုဆင်းရဲတဲ့ခံစားမှုအဲ့ဒီခံစားမှု နှမျိုးမှာဆင်းရဲတဲ့ခံစားမှုကပိုထင်ရှားတယ် ဗခံစားမှုကပူတင်ရှားလေဆင်းရဲတဲ့ခံစားမှုဆိုရင်တော့ဒုက္ခဝေဒနာလားဒုက္ခဝေဒနာလားအဲ့ဒီဒုက္ခဝေဒနာထင်ရှားရင်ထင်ရှားတဲ့အဲ့ဒီခံစားမှုကိုပဲရှုရမှာပဲဆင်းရဲတဲ့ခံစားမှုကိုပဲရှုရမှာပဲဒုက္ခဝေဒနာထင်ရှားရင်လည်းဒီဒုက္ခဝေဒနာချမ်းသာတဲ့ခံစားမှုရှုရမှာ သို့သောစပြီးတော့အာထုစာတမာတိထူထောင်စားပုဂ္ဂိုလ်မှာချမ်းသာတဲ့ဒုက္ခဝေဒနာအထင်ရှားမပေါ်လာဘူးဆင်းရဲတဲ့ဒုက္ခဝေဒနာတွေကပူပြီးတော့ထင်ရှားတယ်ဒါကြောင့်မို့ထင်ရှားတဲ့အစဉ်တိုင်းပဲရှုရမှာဆိုတော့ယထာပကတံဝိပဿနာအပိနိဝေသောဟောတိတဲ့တတိပဌာနာတုတ်တံထင်ရှားတဲ့အစဉ်တိုင်းပဲရှုပါဆိုတော့ဆင်းရဲတဲ့ဒုက္ခဝေဒနာထင်ရှားနေရင်အဲ့ဒီဝေဒနာရှုရမှာပဲနိ။ ကိုယောဂီပုဂ္ဂိုလ်များပင်နိုင်ကမ္မဋ္ဌာန်းဖြစ်တဲ့ဖောင်းအာယုံပင်အာယုံပဲဖြစ်စီဝင်လေထွက်လေပဲဖြစ်စီပင်နိုင်ထားပြီးရှုနေတယ်အဲ့လိုပင်နိုင်အာယုံလေးကိုရှုနေစဉ်မှာပဲ10မိနစ်15မိနစ်မိနစ်20စသည်ကြာလာတဲ့အခါကျတော့မိမိရဲ့ခန္ဓာကိုယ်ရဲ့အောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းကဝေဒနာလေးတွေပေါ်လာတယ်ခံစားမှုလေးတွေဖြစ်ပေါ်လာ အဲ့ဒီဘယ်ပိုင်းကပဲပေါ်ပေါ်ပေါ်လာတဲ့ခံစားမှုလေးထင်ရှားလာရင်အဲ့ဒီထင်ရှားတဲ့ခံစားမှုလေးကိုရှုနေရမယ်ရှုတဲ့အခါကာလမှာဝေဒနာနုပတနာအဲ့ဒီခံစားမှုလေးကိုသိအောင်ရှုပါတဲ့။ဘာဖြစ်အောင်ရှုရမှာလဲ။အကောင်းခံစားမှုလေးပေါ်ရင်လည်းပဲအဲ့ဒီအကောင်းခံစားမှုလေးသိရမှာ။အဆိုးခံစားမှုလေးပေါ်ရင်လည်းအဆိုးခံစားမှုလေးသိရမှာ အလယ်လက်ခံစားမှုလေးပေါ်ရင်လည်းအလယ်လက်ခံစားမှုလေးသိရမှာဒါကြောင့်မို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကကောင်းဆိုးလပ်ပါဝေရဏပေါ်ရာသိရမည်လို့ဒီလိုဆောင်ပုံလေးပေးထားတယ်ကိတ္တလေးဆိုကြည့်မယ်ကောင်းဆိုးလပ်ပါဝေရဏပေါ်ရာသိရမည်ကောင်းဆိုးလပ်ပါဝေရဏ ပေါ်ရာတိယမိပေါ်ရာတိယမိသုခုဆောင်ပုံလေးကရှင်းရှင်းလေးပါပဲတမ္ပဇာနာကာရီတိအောင်ရှုရမယ်လို့ဆိုတာတယ်ဒါကြောင့်မို့ကောင်းဆိုးလတ်ပါဝေဒနာကောင်းရဲ့အဆိုးရဲ့အလဲလိုက် ပေါ်ရင်ပေါ်တဲ့ဝေဒနာလေးကိုပြောင်းအောင်လားသိအောင်လားအဲ့ဒါလေးကိုပဲဘုန်းကြီးတို့တည်တည်ချာချာတတိချဖို့ပါများသောအားဖြင့်ဝေဒနာပေါ်လာရင်ပြောက်ချင်တာပဲဝေဒနာလေးတစ်ခုပေါ်လာပြီဆိုရင်ပြောက်ချင်တော့ပြောက်အောင်ရှုနေတယ်အဲ့ဒီပြောက်ချင်တဲ့လောဘစိတ်ကြီးဥစည်းနေတဲ့အတွက်ကြောင့်မို့ဒီဝေဒနာလုံးဝမပြောင်းနိုင်ဘာကြောင့်လဲဆိုတော့ရှုနည်းမှန်းနေလို့လားမှားနေလို့လား မှားနေလို့မိမိရဲ့ရှုနည်းကမှားနေတယ်ပျောက်ရှင်တဲ့စိတ်နဲ့ရှုနေတာဘုန်းကြီးတို့တရားခွင်မှာဝင်ပြီးတော့ယနေ့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာလောဘဒေါသမောဟဆိုတဲ့ကိရိတာတရားစိုးတွေကိုတိုးပွားအောင်လားယွန့်နေအောင်လားရှင်နေအောင်ရှုနေတဲ့အခါမှာအခုဒီမှာတရားလာရှုရင်းနဲ့ပဲဒီလောဘတွေဝင်နေပြီဒီဒေါသတွေဝင်နေပြီဆိုရင်ကိုနည်းတွေကမှားနေပြီ ကိုရှုနေတာတွေဟာကိုပျောက်ခြင်းတဲ့လောဘစိတ်ကြီးနဲ့ရှုနေရင်တော့မှားနေမှာအဲ့တော့ဒီမှာ ပေါ်လာလေးသိရမယ်လို့ပြောထားတာသိအောင်ပဲရှုရမယ်ပျောက်အောင်ရှုခိုင်းနေတာမဟုတ်ဘူးသိအောင်ရှုခိုင်းနေတာအဲ့တော့သိအောင်ရှုခိုင်းတာဆိုတော့ဒီဝေဒနာလေးတစ်ခုကိုရှုတဲ့အခါကလည်းမှသိခံစိတ်ကလေးနဲ့သိအောင်ရှုပါစိတ်နဲ့ထားရှုရမယ်အေးသိခံစိတ်ကလေးနဲ့သိခံရှုရသိအောင်ရှုရမယ် ဝေဒနာတစ်ခုပေါ်လာရင်တော့သိခံရမှာပဲဘုန်းကြီးတို့မြန်မာစကားထဲမှာရှိတယ်လေသိခံရင်နိဗ္ဗာန်ရောက်သည်သိခံရင်နိဗ္ဗာန်ရောက်သည်ဆိုတာမိမိကိုဒီမှာလက်နဲ့ဒုတ်သားနဲ့လာပြီးရိုက်မဲ့နှက်မဲ့ခုံးမဲ့ထိုးမဲ့ပုဂ္ဂိုလ်သိခံနေရင်တော့သိဖို့ပဲရှိမှာပေါ့အခုသိခံရမှာကဒီတရားအထုတ်ရမှာဘယ်နေရာမှာလဲ တရားအထုတ်တဲ့နေရာမှာ တခြားသီးခံရမှာလားမိမိကိုယ်ကိုသီးခံရမှာလားမိမိကိုယ်ကိုသီးခံရမှာတခြားသီးခံရမှာမဟုတ်မိမိရဲ့ခန္ဓာရဲ့ဖောက်ပြန်နေမှုတွေကိုဆင်းရဲတဲ့ခံစားမှုတွေကိုသီးခံပြီးရှုရမှာအဲတော့ဆင်းရဲတဲ့ဝေဒနာလေးကိုသီးခံပြီးထပ်ခါထပ်ခါထပ်ခါထပ်ခါရှုနေတော့ရှုတိုင်းရှုတိုင်းဟာရှုစိတ်ကလေးကအဲ့ဒီရှုကံခံစားမှုလေးပေါ်မှာထပ်ခါထပ်ခါကြတယ် တစ်ချက်မှန်လိုက်ကပ်ပြီးတီးသွားလိုက်တစ်ချက်မှန်လိုက်ကပ်ပြီးတီးသွားလိုက်တစ်ချက်မှန်လိုက်ကပ်ပြီးတီးသွားလိုက်အဲ့ဒီခံစားမှုဝေဒနာလေးပုံမှာရှုစိတ်လေးကပ်ကပ်တီးသွားအဲ့ဒီခဏိကတမာရီတွေအားကောင်းပြီးတော့ထက်တန်လာတဲ့အခါကျတော့တမာရီအားကောင်းလာတဲ့အခါဒီခံစားမှုလေးတက်တဲ့သဘောမျှလေးပဲသိလာတယ်မိမိငါခံစားနေရတယ်ဆိုတာမရှိတော့ခံစားနေရတာငါပဲငါခြိတော့ပဲငါကိုယ်ပဲငါတင်မပဲ အဲ့ဒီခန္ဓာခန္ဓာကိုယ်ဆိုတဲ့ပြဉ္ညာတရာကြီးလည်းပျောက်သွားတယ်။ငါဆိုတဲ့အတ္တလည်းမရှိတော့ခံစားမှုတက်တဲ့သဘောလေးပဲယောဂီပုဂ္ဂိုလ်သိရမှာ။ဘာလေးကိုသိရမှာလဲ။ခံစားမှုသဘောတက်တဲ့ကလေးပဲသိရမှာ။ဥမာအဖြစ်ပူနေတဲ့ဝေဒနာလေးကိုရှုတယ်။အောက်ကတင်ပန်းနဲ့ကြမ်းနဲ့ထိထားတဲ့နေရာ။ဒီပူမှုဝေဒနာလေးဟာတေချာရှုကြည့်နေရင်တင်ပန်းတစ်ပြင်လုံးကြီးပူနေတာကိုတွေ့နေရမယ် အဲ့မဲ့တင်မတပြင်လုံးကြီးပူးနေတာကိုယောဂီကပူတယ်ရှုတယ်တပြင်လုံးကြီးပူတာသိနေတာအဲ့ဒီတင်မဆိုတာရဲ့ပညာပဲအဲ့ဒီငါတင်မကြီးပူးနေတယ်ဆိုတာကအတ္တပဲအဲ့ဒီတော့ဒါလေးကိုထက်ခါထက်ခါရှုတဲ့အခါကျတော့ရှုစိတ်ကအဲ့ဒီပူမှုအာယုံလေးပေါ်မှာပဲစိုက်ကြနေတယ်မှတ်တဲ့အခါမှာလည်းပူတယ်ပူတယ်ပူတယ်ဒီလိုမလုပ်အောင်အဲ့ဒီပူတာလေးနဲ့မှတ်စိတ်ကလေးနဲ့ က်တဲ့တစ်ထက်တဲ့စိုက်ကြနေအောင်ကပ်ပြီးတော့တီးနေအောင်ရှူရတယ်ဖြည်းဖြည်းချင်းလေးဟိုကပူရာနဲ့ပူတယ်ရှူလိုက်နောက်တစ်ခါပူရာနဲ့ပူတယ်ရှူလိုက်ဒီလိုလေးဖြည်းဖြည်းရှူရတယ်ဒီရှုစိတ်လေးကအဲ့ဒီပူမှုခံစားမှုလေးပေါ်မှာထက်ခါထက်ခါထက်ခါထက်ခါကြာနေတဲ့အခါကြတော့ပူမှုသဘောတက်တက်ကလေးပဲတင်မာဆိုတဲ့ပညာတရားကြီးထင်သေးရဲ့လားမထင်တော့ဘူး ဒါကြောင့်မို့ခေါင်းကိုက်တာရှုတဲ့ပုဂ္ဂိုလ်ကပထမခေါင်းကိုက်နေတာခေါင်းကြီးပဲငါခေါင်းကြီးလို့ထင်ရတယ်။နောက်ထက်ခါထက်ခါကိုက်တယ်ကိုက်တယ်ဒီနေရာလေးရှုနေတဲ့အခါခေါင်းဆိုတဲ့ပညာတရံထင်သေးရဲ့လား။ထင်တော့ပညာတရံပြောက်ပြီးတော့ပရမတ်အဲ့ဒီကိုက်တဲ့သဘောသက်သက်ကလေးပူတဲ့သဘောသက်သက်ကလေးနာမှုသဘောသက်သက်ကလေးဒါပဲတွေ့တော့တယ်။အဲ့ဒီပူမှုနာမှုကိုက်မှုလေးကရုပ်တရားပဲ။ပူမှုနာမှုကိုက်မှုလေးကဘာတရားလဲ။ ခံစားသိနေတာလေးကဘာတရားလဲကဲပူကြိုက်လေးမှာနာကြိုက်ကလေးမှာကျင်ကြိုက်ကလေးမှာရှုတဲ့အခါလေးမှာဟောယုံတဲ့နာကိုကွယ်ကွယ်ပြားပြားမတွေ့ရဘူးလားတွေ့ရပါဘူးအမှန်တိလားအမှားတိလားတခင်အမှန်တိဘာကိုရှုရင်းလဲဝေဒနာရှုရင်းသိတာဘာကိုရှုရင်းသိတာ ਨੇ ဝေဒနာရှုရင်းနဲ့အဲ့ဒီသဘောလေးကိုတခဲကိုသိလာအဲ့ဒီလိုသဘောလေးသိနေပြီဆိုရင် အမှန်တည်းသိနေတာပဲတရားဆိုတာသဘောပဲသဘောဆိုတာတရားပဲအဲ့တော့တရား မြင်ခြင်းတဲ့ပုဂ္ဂိုလ်ကသဘောမြင်အောင်ရှုရတာအဲ့ဒီမှာသဘောလေးမြင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမြင်နေပြီဓမ္မ ानु ပဒနာဓမ္မ ानु ပဒနာဆိုတာဒါပဲသဘောမြင်အောင်ရှုနေတာအဲ့ဒီမှာသဘောလေးကိုမြင်အောင်ရှုသွားတာဓမ္မ ानु ပဒနာဆိုတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာသူရှုရင်းနဲ့ပဲ တကယ်ဒီဘာတရားတွေ့နေတာလဲဆိုရင်ရုပ်တရားနဲ့နံတရားကိုတွေ့တာဝေဒနာလေးရှူရင်လည်းဘာတရားတွေ့တာလဲငြိရုပ်နဲ့နံကိုအမှန်တိုင်းသိလာအဲ့ဒီလိုကိုအမှန်တိုင်းသိအောင်သေသေးချာချာယောဂီပုဂ္ဂိုလ်ဟာရှူရတယ်တကယ်တော့ဝေဒနာကိုဘုန်းကြီးတို့ကျမ်းဂန်များမှာဘာနဲ့ဥမာပေးထားလဲဆိုတော့ရေဘွက်ကလေးနဲ့ဥမာပေးထားတယ် ရေပွဲကလေးနဲ့ဥမာပေးထားတယ်ဥမာအဖြစ်မိုးရွာတဲ့အခါပေါ့နိမိအိမ်ရှိမှာပဲဖြစ်ဖြစ်လမ်းပေါ်မှာပဲဖြစ်ဖြစ်ပေါ့အခုဒီเจ้าဆိုရင်เจ้าရဲ့မျက်နှာစာဟိုလမ်းပေါ်မှာပဲဖြစ်ဖြစ်ကြည့်လိုက်မိုးတွေရွာနေပြီဆိုရင်အလုံးဟာရေပြင်ကြီးတစ်ခုလုံးဖြစ်သွားတယ်ရေပြင်ကြီးအဲ့ဒီမှာရေပြင်ကြီးပေါ်မှာဘုန်းကြီးတို့ဒီကတကားမဖွင့်နဲ့မှန်လေးပေါ်ကနေမှန်လေးတွေကနေကြည့်နေကြည့် တခါလေရေပြင်ကြီးပေါ်ဖြစ်နေတဲ့အခါမှာဟိုးကောင်းငင်ကမိုးပေါက်ကလေးတွေကချချလာတယ်ရေပေါက်ကလေးကြန့်လိုက်တာနဲ့တပြိုင်နက်တည်းအောက်ကရေပြင်ပေါ်မှာရေပွက်ကလေးပွက်ပြီးတော့မလာဘူးလားရေပွက်ကလေးပေါ်လာတယ်အဲ့ဒီရေပွက်ကလေးကကြာရှည်စွာမြဲသလားချက်ချင်းပြတ်သွားသလားရှေ့ကရေပွက်ကလေးပေါ်လာတယ်နောက်ရေကတခါတည်းတိုက်ချသွားလိုက်တာချက်ချင်းပြတ်သွားတယ်အခုပေါ်ပြီးတော့အခုဘာဖြစ်သွားတာလဲပြတ်သွားတယ်ရေပွက်ကလေးကကြာရှည်စွာ မြဲသလားချက်ချင်းမလား ချက်ချင်းပဲဖြစ်ပြီးချက်ချင်းပဲပြတ်သွားတယ်ဝေဒနာဟာဒီသဘောပဲရေဘွက်ကလေးလိုပဲဒါကြောင့်မို့ဝေဒနာဆိုတာရေဘွက်ပမာခံစားစံစားနန္တရားစစ်ပါခံစားမှုစံစားမှုကနန္တရားပဲနန္တရားစစ်ပါ အဟောင်းအသစ်ပြောင်းဖြစ်ခါကဝေဒနာအဟောင်းနေပြောက်အသစ်တည်းဖြစ်အဟောင်းနေပြောက်အသစ်တည်းဖြစ်အဟောင်းနေပြောက်အသစ်တည်းဖြစ်နေ ဝေဒနာရဲ့ဖြစ်လိုက်ပြက်လိုက်ကိုဒီမှာတေချာစူးစိုက်ပြီးတော့ရှုကြည့်နေတဲ့ပုဂ္ဂိုလ်မသိနိုင်ဘူးလားအဟောင်းအသစ်ပြောင်းဖြစ်ခါကအနိစ္စဒုက္ခအနတ္တဝေဒနာရဲ့မမြဲပုံဆင်းရဲပုံစိုးမရပုံတွေသူဟာသူဆင်းစဉ်ဉာဏ်တွေပေါ်လာလိမ့်မယ်ယောဂီပထမသိရမှာကတော့သူ့ရဲ့သဘောတသက်ကိုသိအောင်ရှုရမယ်ဘာကိုသိအောင်ရှုရမလဲသဘောလေးကိုသိအောင်ရှုရမယ် အဲ့ဒီသဘောလေးသိလာပြီဆိုတဲ့အခါကလာကြတော့မှအဲ့ဒီခံစားမှုသဘောလေးရဲ့မတည်မြဲဘူးပေါ်ပြီးပြောက်သွားဘူးဖြစ်ပြီးပြက်သွားဘူးအဲ့ဒီရေပွဲကလေးပမာလိုပဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောသိသွားမယ်ဒါပေမဲ့ရှုတဲ့အခါမှာသိခံစိတ်တော့ မထားရဘူးလားထားရှုတဲ့အခါမှာလောဘစိတ်နဲ့ပျောက်ချင်တဲ့စိတ်နဲ့ရှုရမှာလားသိခံစိတ်နဲ့ရှုရမှာလား ဒီပျောက်ခြင်းနဲ့လောဘစိတ်နဲ့ရှုရှုခြင်းတလောက်ရှုဘယ်တော့မှမပျောက်ဘူးပျောက်ခြင်းလို့တစ်နေ့လုံးထိုင်24နာရီမကဘူး48နာရီထိုင်ဘယ်တော့မှမပျောက်ဘူးဒါပေမဲ့တကယ်သိခံမှုလေးနဲ့ရှုနေရင်တော့ဝေဒနာရဲ့အမြဲတာတွေ့မလားမမြဲတာတွေ့မလားသိခံရင်ဘာရောက်တဲ့အေးဒါဗမာမဆိုစကားရှိတယ်သိခံရင်နိဗ္ဗာန်ရောက်တယ်ဆိုတာတခြားနေရာအတွက်မဟုတ်ဘူးတဲ့ အခုတရားအားထုတ်တဲ့နေရာမှာဖြစ်ပေါ်လာတဲ့ခန္ဓာရဲ့ဖောက်ပြန်မှုတွေကိုသိခံပြီးရှုရမှာတဲ့အဲ့ဒီလိုသိခံရှုသွားခြင်းအပြင်ဒီယောဂီပုဂ္ဂိုလ်ဟာတကယ်ကိုဝေဒနာရှုရင်းနဲ့ရုပ်သဘောနာမ်သဘောအဖြစ်ပြက်သဘောအဲ့ဒီဉာဏ်นี่မပေါ်နိုင်ဘူးလားဗျာဟေးဒီဉာဏ်นี่ပေါ်နိုင်တယ်ဒီဝေဒနာကိုရှုရင်းနဲ့လည်းပဲတရားအသိဉာဏ်တူတွေမရနိုင်ဘူးလားဒါတွေကဘုန်းကြီးတို့သက်တေတာရကတွေ ပုံဝတ္ထုတွေပြောနေရင်ကြားတယ်တကယ်တမ်းကိုကိုယ်တိုင်လက်တွေ့ရှုကြည့်တာမယ်ကိုကိုယ်တိုင်လက်တွေ့အားထုတ်ကြည့်ဘာတစ်ခုမှတည်မြဲတာမတွေ့ရအောင်ဘာတစ်ခုမှကောင်းတဲ့ခံစားမှုလည်းမတည်မြဲဘူးမကောင်းတဲ့ခံစားမှုလည်းမတည်မြဲဘူးများသောအားဖြင့်ဘုန်းကြီးတို့ယောဂီများကချမ်းသာတဲ့ခံစားမှုတွေကြသိလိုချင်တာပဲချမ်းသာတဲ့ခံစားမှုလေးကြတော့မလီတရားရှုမှတ်နေရတာချမ်းသာတယ်ဗျာအေးချမ်းတယ်ဗျာဒါလေးကိုကျင့်တတ်နေတယ် တကယ်တော့အဲ့ဒီချမ်းသာတဲ့ခံစားမှုလေးကိုလေလက်ခံထားမှလားရှုမှတ်ပြီးပေးရမှလားရှုမှတ်ပြီးပေးရမှာအဲ့ဒီချမ်းသာတဲ့ခံစားမှုကြတော့မျှော်လင့်လိုက်ကြတာတောင်းတလိုက်ကြတာဒါလေးဖြစ်လာပြီဆိုရင်လည်းပဲမှတ်လို့ရှုမှတ်လို့ကောင်းနေပြီဆိုရင်လည်းပဲကိုယ့်ကိုကျဉ်းနာပြီးတော့ဒါပဲဒီနေရာပဲตายာနေတာအဲ့ဒါကိုပဲနိကံတီခေါ်တာဘာခေါ်တယ်ကိုတရားလေးနဲ့ကိုตายာနေတာကိုဒါနိကံတီအဲ့ဒီနိကံတီဝင်နေပြီဆိုဘယ်တော့မှတရားမတက်တော့ရှိဘူး အဲ့ဒီဟာကိုဘုန်းကြီးတို့လွန်မြောက်အောင်ရှုမှတ်သွားရတာဒါကြောင့်မို့ဆင်းရဲတဲ့ဝေဒနာခံစားမှုတွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီဆင်းရဲတဲ့ခံစားမှုတွေရှုပါရှုတဲ့အခါကာလမှာပျောက်ခြင်းနဲ့လောဘစိတ်နဲ့မရှုနဲ့ပျောက်ခြင်းနဲ့လောဘစိတ်ကြီးနဲ့ရှုရင် နောက်ကစိတ်ကြမ်းဒေါသကြီးပါလာလိမ့်မယ်မပြောင်းနိုင်တော့ဒေါသစိတ်ကြမ်းကြီးပါလာလိမ့်မယ်အဲ့ဒီမှာတထိုင်နေနေငါအပြတ်ချမယ်ဆိုတဲ့စိတ်ကြမ်းဒေါသကြီးနဲ့လည်းမရှုနဲ့ ရှုပြီဆိုရင်တော့သိခံမှုတက်တက်ကလေးနဲ့ရှု။ဘာနဲ့ရှုရမလဲ။အဲဒီလိုသိခံပြီးတော့ဘုန်းကြီးတို့ယောဂီများက ရှုမှတ်သွားရင်ဒီဝေဒနာလေးတွေရဲ့စဖြစ်ပေါ်လာမှုကုံဆုံးချုပ်ပြောက်သွားမှုဒီသဘောလေးတွေမသိနိုင်ဘူးလားအလုံးသိနိုင်တယ်ရေဘွက်ကလေးဟာပေါ်ပြီးဖြစ်ပေါ်ပြီးဖြစ်ပေါ်ပြီးဖြစ်ပြည့်တယ်လို့ပဲဘုန်းကြီးတို့အခုရှုမှတ်အားကောင်းလို့ တမာရီအားကောင်းလို့ဉာဏ်အားတွေထင်းမြက်လာတဲ့ပုဂ္ဂိုလ်ကြတော့လေဘုန်းကြီးတို့သခွားသည်နုနုလေးခရမ်းသည်နုနုလေးဘူးသည်နုနုလေးကိုစဉ်းနေတုံးမတင်ပြီးတော့ဓာတ်ထက်ထက်နဲ့လှိချသလိုပဲတစ်ချက်လှိလိုက်အကွင်းလိုက်ပြကြလိုက်တစ်ချက်လှိလိုက်အကွင်းလိုက်ပြကြလိုက်တစ်ချက်လှိလိုက်အကွင်းလိုက်ပြကြလိုက်အဲ့ဒီမှတ်အားကောင်းပြီးတော့တမာရီအားကြီးကောင်းလို့ဉာဏ်နဲ့ထက်မြက်နေတဲ့ပုဂ္ဂိုလ်ကြတော့ဝေဒနာလေးကိုတစ်ချက်မှန်လိုက်ပြက်သွားလိုက် နောက်တစ်ခါဝေဒနာလေးအစအသစ်ထိုးပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်နောက်တစ်ခါဝေဒနာအသစ်ကလေးထိုးပေါ်လာလိုက်မှန်လိုက်ပြက်သွားလိုက်နဲ့အဲ့ဒီခံစားနေရတဲ့ဝေဒနာလေးမြဲတာတွေ့နေသလားမမြဲတာတွေ့နေသလားအဲ့ဒီလိုတွေ့နေပြီဆိုရင်ပြောင်းကျင်တာရွှေ့ကျင်တာပြင်းကျင်တာတွေရှိသေးရဲ့လားခံစားမှုဟာလည်းပဲဖြစ်ပျက်ပဲဟုတ်တယ်မို့လားအဲ့ဒီဖြစ်ပျက်ဉာဏ်ပေါ်လာအောင်ယူရမှာဒီဉာဏ်ပေါ်လာရင်ပြောင်းတာရွှေ့တာပြင်တာဘာမလို့တော့ဖြစ်ပျက်သဘောပဲသိနေလိမ့်မယ် အေးအဲ့ရာကိုရှုတဲ့အခါမှာလည်းပဲစောစောကဘုန်းကြီးပြောတယ်လောဘစိတ်ချမ်းကြီးနဲ့မရှုနဲ့လောဘဆိုတဲ့စိတ်နဲ့မရှုနဲ့ဒေါသစိတ်ချမ်းကြီးနဲ့လည်းမရှုနဲ့သိခံပြီးရှုရှုတဲ့အခါမှာဘုန်းကြီးတို့ရှုနည်း၃မျိုးရှိပါတယ်ဘယ်နှမျိုးရှိလဲရှုနည်း၃မျိုးရှိပါတယ်အဲ့ဒီရှုမှတ်နည်းလေးကိုဘုန်းကြီးတို့ဒီမှာစစ်တိုက်တယ်လို့ပဲတဲ့ဘုန်းကြီးတို့စစ်တိုက်တယ်လို့ရှုရတယ် စစ်တိုက်တဲ့ပုဂ္ဂိုလ်ဟာတစ်ဖက်နဲ့တစ်ဖက်တိုက်တဲ့အခါမှာသူလက်လက်နဲ့ကိုလက်လက်နဲ့နဲ့အဲ့ဒီလိုလက်နဲ့အပြည့်အစုံနဲ့တိုက်ကြပြီဆိုရင်တော့ရင်ဆိုင်တိုက်ရတယ်ဘယ်လိုတိုက်ရလဲအေးရင်ဆိုင်တိုက်ပွဲပဲအဲ့ဒီလိုရင်ဆိုင်တိုက်တဲ့အခါမှာဘုန်းကြီးတို့တက္ကတရမှာလည်းပဲရင်ဆိုင်တိုက်ရင်းနဲ့နိုင်ပွဲရအောင်ပွဲရတာရှိတယ်တက္ကတရကြတော့လည်းပဲတစ်ဖက်က လက်နဲ့ကကောင်းမွန်လို့ပဲဖြစ်စေတက်ရည်ခက်ရည်ထင်မြက်လို့ပဲဖြစ်စေပေါ့တစ်ဖက်ကအသာစီးရနေပြီဆိုရင် ကိုယ့်ဘက်ကတခါနဲ့တင်မနဲ့ခြေဘဝနဲ့တင်မတသားနဲ့ကြအောင်ပြေးရမှာမဟုတ်ခြုံခိုပြီးပြန်တက်ရတယ်ဘယ်လိုတက်ရလဲပြန်ပြီးခြုံခိုတက်ရတယ်ရှုံးမပေးရချက်ချင်းကြီးလက်မြောက်ရှုံးပေးတာမျိုးမလုပ်အောင်ခြုံခိုပြီးတော့ခြုံခိုခြုံခိုပြီးတော့တခါနဲ့ပြန်တက် တခါသူ့ဘက်ကတခါလည်းပြန်တိုက်ပြီဆိုကိုကပြန်ခိုးလိုက်သူတို့အလင့်ငိုက်ကိုပြန်တိုက်လိုက်အဲ့ဒီလိုနဲ့ချုံခိုတိုက်ရင်းနဲ့အောင်ပွဲရတာတွေရောမရှိဘူးလားရှိတာပဲအဲ့ဒီလိုချုံခိုတိုက်တယ်ဒါပေမဲ့ဘယ်လိုမှအောင်မြင်နိုင်စရာမရှိဘူးသူ့ဘက်ကအင်အားတွေရောတောင့်တင်းတယ်အဲ့ဒီလိုဆိုရင်တော့ကိုကဘာလုပ်ရမလဲဆိုတော့အောင်မြင်စွာစုခွာရမယ်ဘယ်လိုစုခွာရမှာလဲ အောင်မြင်စွာဆုတ်ခွာတယ်ဆိုတာအကြာဆုံးနည်းနည်းနဲ့ဆုတ်ခွာတယ်ဒါကိုအောင်မြင်စွာဆုတ်ခွာတယ်ခေါ်တယ်အကြာဆုံးနည်းနည်းနဲ့ဒါစစ်တိုက်တဲ့သဘာဝကိုပြောတာခုဝေဒနာကိုရှုတဲ့အခါမှာလည်းအဲ့ဒီစစ်တိုက်တဲ့ပုံစံမျိုးသူကလည်းဝေဒနာကိုယ်ကလည်းယောဂီပဲဝေဒနာ ခန္ဓာရှိရင်ဝေဒနာရှိမှာပဲခန္ဓာရှိရင်ဘာရှိမှာလဲ ဘုန်းကြီးတို့ယောဂီတို့မဆိုထားနဲ့မြတ်စွာဘုရားမှာလည်းခန္ဓာရှိတဲ့အတွက်ဝေဒနာမရှိဘူးလားရှိပါဘူးကာယိကဒုက္ခစေတသိကဒုက္ခလို့ဒုက္ခနှမျိုးရှိတယ်ဘုရားယဟန္တာများမှာစေတသိကဒုက္ခဆိုတဲ့စိတ်ကြောင့်ဆင်းရဲတာဘာမှမရှိတော့ကဲဘုန်းကြီးတို့ယောဂီများကြတော့စိတ်ပဲဆင်းရဲနေကြတာဟိုဟာအတွက်ပူလောင်ဟိုဟာအတွက်ပူပန်ရသားအတွက်ပူပန်ရသမီးအတွက်ပူပန်ရပစ္စည်းအတွက်ပူပန်ရစိတ်ဒီပင်မဆင်းရဲ ။အဲဒီမှာစိတ်ကြောင့်ပင်မဆင်းရဲမှုတွေဖြစ်တယ်။ဘုရားယန္တာများမှာဒီစိတ်ကြောင့်ဆင်းရဲတာဘာမှမရှိတော့။သို့တော့ခန္ဓာကြီးရှိတဲ့အတွက်ကာယကဒုက္ခကိုဆင်းရဲတော့မရှိဘူးလား။ဘုရားယန္တာတောင်ကိုဆင်းရဲရှိနေရင်ဘုန်းကြီးတို့ယောဂီတို့ကကိုဆင်းရဲတွေဘယ်လိုလွတ်ကင်းနိုင်မှာလဲ။တချို့ကဒီမှာကိုဆင်းရဲစိတ်ဆင်းရဲတွေကိုတခါလေကင်းနေပြီဝေဒနာတွေချွတ်သွားပြီဝေဒနာတွေချွတ်သွားပြီလို့ပြောတယ် လုံးဝသူ့မှာဝေဒနာမရှိတော့ဘူးချွတ်သွားပြီဆိုပြီးပြောတယ်အဲ့ဒီယောဂီကိုဘုန်းကြီးကရှေ့တယ်မဲ့ကဲခမည်းနဲ့ထိုင်ကြုံလဲထိုင်ဆိုပြီးထိုင်နေတယ်ဘာမှမလုပ်နဲ့အဲ့ဒီမှာကြာကြာထိုင်လေဝေဒနာတွေလာလေပဲငယ်ဝေဒနာတွေကခန္ဓာရှိနေမှာတော့ဝေဒနာကရှိနေမှာပဲဒီတထိုင်မှာကိုကတမာရီအားကောင်းလို့ညံထက်မြက်လို့ ဒီတစ်ထိုင်မှာဝေဒနာကိုနိုင်အောင်ရှုမှတ်နိုင်လို့ဝေဒနာလွန်မြောက်သွားတယ်စီအုပ်ဆိုးအောင် တော့ဒီတစ်ထိုင်ပဲနောက်တစ်ထိုင်ကျရင်ပြန်ပေါ်အောင်ပါပဲဒီနေရာကမဟုတ်ရင် နောက်တစ်နေရာပေါ်မှာနောက်တစ်နေရာမဟုတ်ရင် နောက်တစ်နေရာပေါ်မှာပဲဘာကြောင့်လဲဆိုရင် ခန္ဓာရှိနေလို့ပဲဘာရှိနေလို့လဲခန္ဓာရှိနေလို့ဝေဒနာအမြဲရှိတယ်အဲ့ဒီရှိနေတဲ့ဝေဒနာကိုတကယ်လို့ကဲဒီစောစောကဆင်းရဲတဲ့ဒုက္ခဝေဒနာလွန်မြောက်သွားပြီဆိုအောင်တော့ သူ့မှာဝေဒနာဆင်းရဲတဲ့ဒုက္ခဝေဒနာလွန်မြောက်သွားရင်ချမ်းသာတဲ့ဒုက္ခဝေဒနာမပေါ်ဘူးလားအဲ့ဒါလေဝေဒနာပဲလေဟုတ်တယ်မို့လားဘယ်မှာဝေဒနာကျွတ်တယ်လို့ပြောလို့ရမလဲဝေဒနာရှိနေတာပဲခံစားမှု ရှိနေတာကြီးတယ်အဲ့တော့ဒီခံစားမှုလေးဟာယောဂီအတွက်ရှုစရာပဲယောဂီအတွက်ပါလဲရှုစရာအာယုံပဲဒါကြောက်စရာမဟုတ်ဘူးဝေဒနာ ရှုရမယ်တရားပဲဝေဒနာပေါ်နေတာဟာတရားပေါ်နေတာဘာပေါ်နေတာလဲတရား အဲ့ဒါရှုရမယ့်တရားပဲရှုเสียအာယုံလေးပေါ်ပေးနေတာဒါကိုယောဂီပုဂ္ဂိုလ်ဟာတခါသိခံပြီးတော့ဒါလေးကိုသူ့တဘာဝအတိုင်းသိအောင်ရှုနေရဘာဖြစ်အောင်ရှုရမှာလဲသိအောင်ရှုနေရမယ်သိချာသိအောင်ရှုနေရတိုးလာရင်တိုးလာတာလေးကိုသိရမယ်ရော့သွားရင်ရော့သွားတာလေးကိုသိရမယ်တရွေပြီးတရွေတနေရာမှတနေရာရွေ့သွားရင် ပြောင်းသွားရင်ပြောင်းသွားတာသိရမယ် မရှိတော့ဘူးဆိုရင်မရှိတော့တာကိုသိရမယ်ပျောက်သွားရင်ပျောက်သွားတာကိုသိရမယ်သိဖို့သာလိုရင်းမှာဘာဖြစ်ဖို့လိုရင်းလဲအေးသိဖို့ပဲလိုရင်းမယ်ဒီသေချာစူးစိုက်ကြည့်နေတဲ့ခံမျိုးဆိုရင်တခါတရံမှာဒီဝေဒနာအရေးပြားပေါ်ကဖြစ်ရင်အရေးပြားပေါ်ကဖြစ်တာကိုသိတယ်ဓမ္မမို့ကိုယ့်ရဲ့အသားတွေက ဖြစ်နေရင်အသားတွေကဖြစ်တာကိုသိတယ်အယိုးတွေကနေဖြစ်နေရင်အယိုးတွင်းချင်းစီကဖြစ်တာကိုသိတယ် ဒါမှမဟုတ်သူဟာပူပြီးတော့ဝေဒနာဖြစ်လာတာရှိတယ်တင်းပြီးတော့ဝေဒနာဖြစ်လာတာရှိတယ်တေချာစူးစိုက်ပြီးတော့ရှုကြည့်နေတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့ဖြစ်နေတဲ့သဘောတဘာဝတွေအကုန်လုံးမသိနိုင်ဘူးလားအကုန်လုံးသိနိုင်တယ်ဒါကြောင့်ဝေဒနာကို ရှုတဲ့အခါမှာစောစောကစစ်တိုက်တယ်လို့ဝေဒနာကလည်းထင်ရှားတယ်ကိုယ်ကလည်းယောဂီဆိုတော့ပေါ်လာတဲ့ဝေဒနာကိုထိတ်တိုင်တိုက်ရိုက်ဘာလို့ရမလဲရှုရမယ် နာရင်နားတယ်လို့ပဲရှုရမယ်ညောင်းရင်ညောင်းတယ်လို့ပဲရှုရပူရင် ပူတယ်လို့ပဲရှုရမယ်ကြိုက်ရင်ကြိုက်တယ်လို့ပဲရှုရခံစားနေရတဲ့အတိုင်းပဲသူ့ကိုထက်ခါထက်ခါထက်ခါထက်ခါရှုနေရမယ်အဲ့ဒီလိုထက်ခါထက်ခါရှုနေစဉ်ပထမရှုနေစမှာတော့ပညာတရံကြီးမထင်နိုင်ဘူးလားထင်နိုင်ပါတယ်ဘုန်းကြီးစောစောကပြောတဲ့အတိုင်းပဲပညာတရံကြီးတင်မလေးပူနေရင်ပူတာတင်မငတ်တင်မကြီးပူနေတာငါပူနေတာ ခြေထောက်ခြေမျက်စိနေရာကကျင်ပြီးတော့ပူနေရင်လည်းခြေမျက်စိနေရာငါခြေထောက်ပဲငါခြေထောက်ကကျင်နေတာငါခြေထောက်ပူနေတာဒါပေမဲ့အဲ့ဒီပုံမှာဓက္ကဓက္ကဓက္ကဓက္ကရှုနေတဲ့ယောဂီကြတော့တင်မာဆိုတဲ့တရံပညာတရံပြောက်သွားတယ်ခြေထောက်ဆိုတဲ့ပညာတရံပြောက်သွားတယ်ခါးကိုက်နေတဲ့ပုဂ္ဂိုလ်ကလည်းခါးဆိုတဲ့ပညာတရံပြောက်သွားတယ်ငါဆိုတဲ့အတ္တကြီးမရှိတော့သူသိနေတဲ့အတိအပါလဲဆိုရင်သူသဘောတသက်ကလေးပဲသိနေတယ် ပူရင်ပူသဘောလေးပဲသိတယ်နားရင်နားသဘောလေးပဲသိတယ်ကျင်ရင်ကျင်သဘောလေးပဲသိတယ်ဘယ်နေရာကကျင်တယ်ဘယ်နေရာက နားတယ်ဘယ်နေရာကပူတယ်ဆိုတာမရှိဘူးဘယ်နားကကြိုက်တယ်ဆိုတာမရှိဘူးခါကကြိုက်တာလက်ပြင်ကြိုက်တာကိုကိုကျိုးကြိုက်တာကိုရုပ်ကြိုက်တာမရှိဘူးအဲ့ဒီမှာလုံးဝမထင်ရှားပဲနဲ့ကြိုက်မှုသဘောသက်သက်ကလေးများပဲထင်ရှားတယ်အဲ့ဒီလိုထင်ရှားသိလာအောင်ထက်ကထက်ကထက်ကထက်ကတက်ရဲ့ရှုပါတက်ရဲ့ရှုပေမဲ့ကိုယ့်ဘက်က ရှုအားမကောင်းသေးဘူးတမာရီအားမကောင်းသေးဘူးဉာဏ်အား မကောင်းသေးဘူးအဲ့ဒီလိုတမာရီအားဉာဏ်အားမကောင်းသေးလို့ယောဂီပုဂ္ဂိုလ်ဟာဒီဝေဒနာတွေကိုနိုင်အောင်မရှုနိုင်တော့ဝေဒနာတွေကပိုပိုပြီးတော့ပြင်းထန်လာတယ်ပိုပြင်းထန်လာတဲ့အခါကျတော့ကိုယ့်ဘက်ကသိခံစိတ်မရှိနိုင်တော့သိခံနိုင်တဲ့များကိုတော့သိခံမယ်သိမခံမဲနဲ့ကြိတ်မိတ်ပြီးဒီတိုင်းကြီးနေမယ်စား စိတ်လေးကိုလျှော့ပေးလိုက်စိတ်လေးလျှော့ချပြီးတော့အဲ့ဒီဝေဒနာလေးကြောင့်မိမိခြေတော့ပြောင်းကျင်ရွှေ့ကျင်စိတ်ကလေးကိုပြောင်းကျင်ရင် ပြောင်းကျင်တယ်ပြောင်းကျင်တယ်စိတ်ကလေးကိုပြန်မှတ်တယ်အဲ့ဒီစိတ်လေးမှတ်ရင်ကနေခြေတော်လေးမှတ်တော့မှားတယ်မှားတယ်ကြွတော့ကြွတယ်ကြွတယ်ကြွတယ်တိဝေချင်းတိဝေချင်းရွှေ့တော့ရွှေ့တယ်ရွှေ့တယ်ရွှေ့တယ် အဲ့ဒီပြောင်းမှုရွှေ့မှုလေးကိုကိုယ်ကသတိကံပြီးတော့ရှုမှတ်ပြီးတော့ပြောင်းလိုက်တော့ဝေဒနာရှိသေးလားအဲ့ဒီခါကျတော့ကိုယ့်ရဲ့ပင်တိုင်ကံပဋ္ဌာန်းပြန်ရှုလို့မရဘူးလားအဲ့လိုပြန်ရှုပေးရတယ်အဲ့ဒီခါစိတ်တည်ငြိမ်မှုတမာတိဖြစ်တယ်တခါတည်းတတိကမပြတ်တဲ့အတွက်ကြောင့်တမာတိလည်းမပြတ်တော့ဒီလိုဗျုံကနေနဲ့တခါတည်းမျက်စိဖွင့်ပြီးပြန်လဲပြူလိုက်ပြီးတော့မှပြန်ပြီးတော့မှတ်မယ်ဆိုရင်တော့သွားပြီဒီစိတ်ကိုစူးစီးလို့ကိုမရတော့ပြန်ခေါ်လို့စိတ်စူးစီးလို့ကိုမရတော့အဲ့ဒီမှာပြန်ကျဲကုန်တယ်ဒါကြောင့်မို့ မျက်စိဟာလည်းပဲပြောင်းနေရွှေ့တဲ့အခါမှာမဖွင့်အောင်ရှုစိတ်ကလေးနဲ့ပဲအမှတ်တတိလေးနဲ့ပဲပြောင်းရတယ်အမှတ်တတိလေးပဲရွှေ့ရတယ်နောက်ပြီးတော့အဲ့ဒီဝေဒနာကို ရှုတဲ့အခါတက်ရိုက်ကုလို့ရှုတဲ့အခါမှာသူကဝေဒနာတွေကတိတ်ပြီးပြင်းပြင်းထန်ထန်ဖြစ်လာတဲ့အခါပထမတက်ရိုက်ရှုတယ်ရှုလို့ပြင်းပြင်းထန်ထန်ဖြစ်လို့ကိုကဘယ်လိုမှမခံတာတော့ဘူးဆိုရင်စောစောကဘုန်းကြီးရှုခိုင်းတာရှိတယ် ဒါပေမဲ့ချက်ချင်းကြီးမရွှေ့သေးပဲနဲ့အရှုခံဘက်ကို ပြောင်းရှုရတယ်ပထမတက်ရိုက်ရှုမယ်ပထမဘယ်လိုရှုမလဲတက်ရိုက်ရှုမယ်ဟိုကလည်းနာတာနဲ့ဒီကလည်းနာတယ်လို့မှတ်စိမ့်တယ်တခါတည်းတက်ရိုက်ရှုမယ်အဲ့ဒီလိုတက်ရိုက်ရှုလို့ဝေဒနာတွေကလွန်လွန်ကဲကဲဖြစ်လာလို့မခံနိုင်တော့ဘူးဆိုရင်ချက်ချင်းမပြောင်းမဲနဲ့ကိုယ့်ရဲ့အရှုခံအာယုံဘက်လေးကိုပြောင်းရွှေ့ပြီးရှုကြည့်လိုက် ဖောင်းနာပိန်နာရှုတဲ့ပုဂ္ဂိုလ်ကဖောင်းအာယုံပိန်အာယုံလေးပဲကိုလှည့်ပြီးဖောင်းနေပိန်နေရှုကြည့်လိုက်ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ကအဲ့ဒီဝင်လေသည်ထွက်လေသည်လေးကိုပြောင်းရှုကြည့်လိုက်အဲ့လိုပြောင်းရှုကြည့်ရင်ကမှဝေဒနာပြင်းထန်လာရင်ဒီခါဝေဒနာပဲတစ်ဖက်လှည့်ပြီးရှုလိုက်ဒါကိုဘုန်းကြီးတို့ထာဂရများမှာဖွင့်ပြထားတာကကြီးများအစာကြည့်တယ်လို့ပဲကြီးဆိုတဲ့တရားဟာအစာတစ်ခုကို တွေ့ပြီဆိုရင်လူကိုလည်းကြည့်တယ် အဲရန်သူကိုလည်းကြည်တယ်အစာကိုလည်းကြည်တယ်နှမျိုးအစာကိုကြီးတဲ့စိုက်ကြည့်နေတာမဟုတ်ဘူးအစာကိုကြည်လိုက်ဘေးပတ်ဝန်းကျင်ရန်သူကိုကြည်လိုက်အစာကိုကြည်လိုက်ရန်သူကိုကြည်လိုက်အခုယောဂီဟာလည်းပဲဝေဒနာကိုရှုနေတဲ့အခါမှာဝေဒနာကပြင်းပြင်းထန်ထန်ဖြစ်လာတဲ့အခါကျတော့အရှုခံကိုပြန်ရှုလိုက်အရှုခံရှုရင်းကဝေဒနာကပိုပြီးပေါ်လာတယ်ပြင်းထန်လာတယ်ထင်ရှားလာတယ်ဝေဒနာပဲပြန်လဲရှုလိုက်အဲလိုရှုနေရင်ကဝေဒနာကမယုံနေဘူးဆိုရင်ကိုယ့်ရဲ့ရှုခံပဲပြန်ရှုကြည့်လိုက် တကယ်လို့အဲ့လိုအရှုခံပဲပြန်ရှုရင်းရှုရင်းနဲ့အရှုခံအာယုံကထင်းထင်းရှားရှားနဲ့ဒီပေါ်မှာစိတ်အာယုံလေးစိုက်ကြသွားပြီဆိုရင်လေဝေဒနာဘယ်ချိန်ကဘယ်လိုလွန်မြောက်သွားမှမသိတော့စောစောကပြောတယ်ခြုံခိုတိုက်ရင်နဲ့အောင်မွေးရတယ်လို့ပဲတခတ်တရံမှာအဲ့ဒီလိုပဲအရှုခံပြန်ရှုရင်းနဲ့ပဲအာယုံကမြဲသွားပြီးတော့ဟိုဝေဒနာစီကိုစိတ်မရောက်တော့ခံစားမှုမရှိတော့လွန်မြောက်သွားတယ် အဲ့ဒီလိုမှမဟုတ်ဘူးဆိုရင်ဒီအရှုခံလည်းပြန်ရှုတယ်ဝေဒနာလည်းရှုတယ်ရှုခံပြန်ရှုတယ်ဘယ်လိုမှကိုခံစားလို့မရနိုင်တော့ဘူးဝေဒနာအလွန်ကိုပြင်းထန်ပြီဆိုရင်စိတ်ကိုလျှော့ပြီးတော့ပြောင်းပါပညာရဆောင်လှည့်ပါ ပြောင်းပါပြောင်းတဲ့အခါမှာတတိလက်လို့ပြောင်းရမှာလားတတိနဲ့ပြောင်းရမှာလားရှုမှတ်မှုတတိလေးနဲ့ပြောင်းသို့တော်ကလို့စိတ်လေးလျှော့လိုက်ပြောင်းခြင်းစိတ်လေးကိုရှု တရွေချင်းတရွေချင်းခြေတော်လေးကြွားတော့ကြွားတယ်မာတော့မာတယ်ရှုတရွေချင်းတရွေချင်းခြေတော်လေးရွှေ့နေတော့ရွှေ့တယ်ရွှေ့တယ်ရှုအာလုံးပြောင်းရွှေ့မှုပြီးသွားပြီဆိုမှမိမိရဲ့ပင်တိုင်းကမ္မထံလေးပြန်ရှုဒါဘုန်းကြီးတို့ဒီမှာစစ်တိုက်တဲ့ရှုနည်းပါပဲတိုက်ရိုက်ရှုတဲ့နည်းရှိတယ်အရှုခံပြန်ရှုတဲ့နည်းရှိတယ်နောက်ဆုံးဘုန်းကြီးတို့အရှုံးပေးလျှော့ပေးတဲ့အနေအချင်းရှုမှတ်မှုလေးနဲ့ရွှေ့ပေးရတယ်ဒါတနည်းပဲ ဘုန်းကြီးတို့ဒီမှာတခါတရံမှာရှုတဲ့အခါမှာကြည့်ပေါ့ဝေဒနာရှုတဲ့အခါမှာဆရာဝန်ဟာမိမိရဲ့လူနာကိုလူနာတယောက်ရောက်လာပြီဆိုရင် ပထမဘာလုပ်လဲဆိုနှကြမ်းနဲ့စမ်းတတ်တယ်။နောက်သွေးပေါင်ချိန်နဲ့ချိန်တယ်။အဲ့ဒီသွေးပေါင်ချိန်ချိန်တော့မယ်ဆိုရင်ဆရာဝန်ဟာသူ့ရဲ့ပြဓာတိုင်လေးကိုထောင်လိုက်တယ်။အဲ့ဒီမှာရာဘာအိတ်ကလေးနဲ့ရာဘာဟွာလေးနဲ့ကင်ထားပြီးတော့ဟိုမှာလက်ပတ်လေးကိုပတ်လိုက်တယ်လက်မောင်း ပတ်ပြီးတော့ရာဘအိတ်လေးကိုထိတ်ကနေပြီးဝက်ဦးလေးကိုပိတ်လိုက်ပြီးတော့နှိပ်တယ်။တစ်ချက်နှိပ်လိုက်ရင်ဟိုမှာရှိတဲ့ပြဓာလေးကအပေါ်ကိုတက်သွားတယ်တစ်ချက်။တစ်ချက်နှိပ်လိုက်တစ်ချက်တက်လိုက်တစ်ချက်နှိပ်လိုက်တစ်ချက်တက်လိုက်တစ်ချက်နှိပ်လိုက်တစ်ချက်တက်လိုက်။ခုဘုန်းကြီးတို့စပြီးတော့ဝေဒနာကိုဇွဲကောင်းကောင်းနဲ့တကယ်ကိုငါဒါကိုသိခံပြီးရှုမယ်ဆိုတဲ့ယောဂီပုဂ္ဂိုလ်မှာအဲ့ဒီအတိုင်းပဲဆရာဝန်ကသွေးပေါင်ချိန်ချိန်တယ်လို့ပဲ တစ်ချက်နှိမ့်လိုက်ပြဓာလေးတက်တယ်လို့ပဲယောဂီမှာလည်းတစ်ချက်မှားလိုက်ဝေဒနာတက်လိုက်တစ်ချက်မှားလိုက်ဝေဒနာတက်လိုက်တစ်ချက်မှားလိုက်ဝေဒနာတက်လိုက်ရော့သွားတာမထင်ရှားဘူးတိုးတိုးလာတာထင်ရှားတယ်အဲ့ဒီတိုးတိုးလာတာထင်ရှားသိနေတာလေပဲဒါဘုန်းကြီးတို့ယောဂီများညံမဲလေသိမှုဟာညံမဲသိမှုဟာဘာလဲညံမဲသိနေရမယ်ဘာမှမသိရင်ဘာညာမှမပေါ်သေးဘူးသိနေရမယ်အဲ့ဒီကနေပြီးတော့ဒီခါလေး သူနှိပ်နေရင်ကနောက်ဆုံးဘေးဆုံးသွားပြီဆိုရင်ဘယ်လိုနှိပ်နေထက်ကိုမတက်တော့အဲ့ဒီခါကျတော့ပြန်ပြီးတော့ရှစ်ထိတ်ကကင်ထားတဲ့လုံးဦးလေးကိုလျှော့ပေးလိုက်ရလျှော့ပေးရင်တစ်ချက်ချင်းတစ်ချက်ချင်းတစ်ဆင်ချင်းတစ်ဆင်ချင်းတစ်ဆင်ချင်းတစ်ဆင်ချင်းလျော့ကျသွားအခုဘုန်းကြီးတို့ဝေဒနာကိုသိခံပြီးရှုတဲ့ယောဂီပုဂ္ဂိုလ်တကယ်ကိုဇွဲကောင်းကောင်းနဲ့သိခံနိုင်တဲ့ပုဂ္ဂိုလ်ဟာဝေဒနာအမြင့်ဆုံးထီအောင်တက်လာတာထီအောင်သူသိခံနိုင် အမြင့်ဆုံးတက်လာပြီးနောက်ဆုံးအရှင်ကုံသွားပြီဆိုရင်ရှေ့ဆက်တက်လို့ရသေးလားမရတော့စောစောကဆရာဝန်ဟိုမှာဘောလေးကိုနှိပ်နေပြီမယ်လို့လည်းပဲမတက်တယ်လို့ပဲပြဓာတွေမတက်တယ်လို့ပဲအဲ့ဒီမှာဒီဝေဒနာအထက်ကိုမတက်တော့မတက်တဲ့ကတန်းပြီးတော့နောက်ဆုံးရှူရင်းနဲ့တဖြည်းဖြည်းချင်းဟောတစ်ချက်မှန်လိုက်တစ်ချက်အောက်ကိုယော့ချသွားလိုက်တစ်ချက်မှန်လိုက်ယော့ချသွားလိုက်တစ်ချက်မှန်လိုက်ယော့ချသွားလိုက်ဝေဒနာရဲ့အတိုးကိုတွေ့တာလားယော့ချသွားတာတွေ့တာလား တေချာစူးစိုက်ရှုတော့အဲ့ဒီလိုတိုးမှုယော့မှုဒါလေးတွေကိုတေချာမသိဘူးလားနောက်ဆုံးတဖြည်းဖြည်းတဖြည်းဖြည်းဇွဲနဲ့ရှုသွားဝေဒနာလေးဟာတဖြည်းဖြည်းတေးသေးဝေးဝေးတေးသေးတေးသေးသွားတာတွေ့လိမ့်မယ်နောက်ဆုံးလက်သန်းလေးတစ်ထောက်စာလောက်ဝေဒနာလေးကြာနေလိမ့်မယ်တခါတရံမှာအဖျားတစ်ထောက်စာလောက်ဝေဒနာလေးကြာနေလိမ့်မယ်အဲ့ဒီခါမှာကိုယ်ကလည်းသူ့ကိုစိုက်ရှုနေတယ်ဒီချိန်နာရီကထိုးသွားတဲ့အခါကိုယ်ကမအောင်နိုင်တဲ့အခါကျတော့တချို့ဖြုတ်ပစ်လိုက်ကြတယ် တချို့ကဒါကိုသိခံပြီးတော့ဆက်ပြီးရှုနေရင်အဲ့ဒီဝေဒနာလေးဟာသိဝေးရာကနေပြီးတော့သိပြီးနောက်ဆုံးချုပ်ပြောက်သွားတာတိအောင်မတွေ့ရဘူးလားဒီဝေဒနာရဲ့ကုံဆုံးချုပ်ပြောက်သွားတာတိအောင်ဒီတမာရီအညံအားကြီးကောင်းရင် ကောင်းသလားမသိနိုင်ဘူးလားဗျာသိနိုင်ပါတယ်အဲ့ဒီတိုင်းရှုရတာဒါဝေဒနာလေးတွေကိုယောဂီပုဂ္ဂိုလ်များရှုတဲ့အခါမှာဝေဒနာပေါ်မှာဒီလိုစိတ်ထားလေးထားပြီးဒီလိုရှုပါလို့ဘုန်းကြီးကရှုနည်းပြောပြနေတာ ဝေဒနာကိုရှုတဲ့အခါမှာဘုန်းကြီးတို့ပြောင်းအောင်ရှုပါလို့တခါမှမပြောပြောင်းအောင်လည်းမရှုခိုင်းဘူးဘုရားကလည်းပြောင်းအောင်ရှုခိုင်းတာတာမဟုတ်ခိုင်းတာတာမဟုတ်ဘူးသိအောင်ရှုတယ်ဘာဖြစ်အောင်ရှုရမှာလဲသိအောင်ပဲရှုပါတဲ့ဝေဒနာလေးတွေသိအောင်ရှုပါတဲ့သူ့ဟာသူသူ့သဘောလေးတိုင်းသူဖြစ်နေတာလည်းသိရမယ်ပြက်သွားတာလည်းမသိရဘူးလားပေါ်လာတာသိရတယ်လို့ပျောက်သွားတာရောမသိရဘူးလားဒါပဲသိအောင်ပဲရှုသူ့ဟာသူသူကလည်းဝေဒနာပဲကိုယ်ကလည်းယောဂီပဲ ဝေဒနာလည်းခန္ဓာရှိရင်ပေါ်မှာပဲယောဂီကလည်းပေါ်တာရှိရင်ဘာလုပ်ရမလဲရှုရမှာပဲဘာပဲပေါ်ပေါ်ပေါ်ရင်ရှုပြီးတော့အာလုံးသိသွားရမယ်အဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ဟာဝေဒနာလေးတွေကိုရှုတဲ့အခါမှာတတိထားပြီးတော့ဝေဒနာရဲ့သဘောတွေကိုငါသိအောင်ရှုရမှာပဲရှုတဲ့အခါမှာသိခံမှုလေးနဲ့ဝေဒနာကို ရှုမယ်သိအောင်ရှုမယ်ဆိုပြီးတော့ရှုပါ လုံးဝသိမခံနိုင်တော့ဘူးဆိုရင်ဘုန်းကြီးတို့ အထိုင်ကိုမပြောင်းရဘူးမရွှေ့ရဘူးဆိုပြီးစာချုပ်ထားတာမရှိပါဘူးပြောင်းလို့ရပါတယ်ရွှေ့လို့ရပါတယ်ပြောင်းနဲ့ရွှေ့တဲ့အခါမှာဘုန်းကြီးတို့ပြုံးကနေပြောင်းတာရွှေ့တာမဟုတ်ဘဲနဲ့အောင်မြင်စွာဆုတ်ခွာခြင်းဆိုတာလို့အမှတ်တတိလေးနဲ့ဘုန်းကြီးတို့ပြောင်းပါအမှတ်တတိလေးနဲ့ရွှေ့ပါအဲဒီလိုအမှတ်တတိလေးနဲ့ရွှေ့တော့ရှုမှတ်မှုလေးပါနေတဲ့အတွက်ကြောင့်တမာရီရော ပြက်သေးရဲ့လားလုံးဝမပြက်တော့ဒါကြောင့်မို့ အဲ့ဒီဝေဒနာလေးကိုရှုရင်းနဲ့ပဲဝေဒနာရဲ့သဘောတွေသိနိုင်တယ်ဝေဒနာရဲ့ဖြစ်ပြဉာဏ်တွေရော မပေါ်နိုင်ဘူးလားစောစောကပြောတဲ့အတိုင်းရှုရင်းရှုရင်းနဲ့သူ့ရဲ့သဘောအမှန်လေးတွေတန်တန်ဝေဒနာလေးဟာသူ့ရင်ပူရင်ပူသဘောလေးတတ်တတ်ပဲသိတယ်နာရင်နာသဘောလေးတတ်တတ်ပဲသိတယ်ကျင်ရင်ကျင်သဘောတတ်တတ်လေးပဲသိတယ်ဘာမှကိုယ်ရဲ့ခြေထောက်ရဲ့လက်ရဲ့ခေါင်းရဲ့ခါရဲ့ဆိုတာဘာမှပညာတရားနေမတင်ရှားတော့ဘူးသူ့သဘောတတ်တတ်ကလေးပဲသိနေတယ်အဲ့ဒီသဘောလေးက ရုပ်သိနေတာလေးကဘာလဲနာမယ်ပူသဘောလေးကရုပ်သိနေတာလေးကနာနာသဘောလေးကရုပ်သိနေတာလေးကနာအဲ့ဒီနာတာကျင်နာညောင်းတာကြိုက်တာခဲတာဒါတွေကရုပ်ကြည့်တယ်ပဲခံစားသိနေတာလေးကဘာလဲနန္တရားလေးပဲယုံနံကွဲတည်သွားပြီထက်ကတက်ကရှုရင်စောစောကဘုန်းကြီးပြောတယ်ခရမ်းသီးနုနုဘူးသီးနုနုလေးဓာတ်တက်တက်နဲ့လှီးတဲ့ခံမှာအကွင်းလိုက်ပြကြသွားတာတွေ့တယ်လို့မှတ်ချက်တွေကညံထက်မြက်လာပြီဆိုရင်ဝေဒနာလေးရဲ့ ဖြစ်ပြီးပြက်သွားတာကိုကိုယ်တိုင်မတွေ့ရဘူးလားကဲဖြစ်ပြက်ဉာဏ်နေမပေါ်နိုင်ဘူးလားကဒီဉာဏ်နေအစဉ်စဉ်အားကောင်းလာရင်ပယ်ဆင်းရဲလွတ်နိုင် လောက်တဲ့ဉာဏ်အစဉ်ရောမရောက်နိုင်ဘူးလားဒီတဲ့ပါရမီဓုရှိမယ်ဆိုရင်ဒီဝေဒနာကိုရှုမှတ်ရင်လည်းဟိုမဟာတိတ်တမထေရောကဲ့သို့ကြာစာခံရတဲ့မထေရောကဲ့သို့ဝေဒနာရှုရင်းနဲ့ကိလေသာအသောကုန်ကံယဟနာထီအောင်မဖြစ်နိုင်ဘူးလားဒီဒါကြောင့်မို့အကောင်းပေါ်ပေါ်အဆိုးပေါ်ပေါ်အလေလတ်ပေါ်ပေါ် ပေါ်လာတဲ့ခံစားမှုဝေဒနာလေးတွေကို သိအောင်ရှုဖို့မလိုအပ်ဘူးလားအေးအထူးပြောလိုတာကတော့ဆင်းရဲတဲ့ဒုက္ခဝေဒနာကိုတော့မလိုချင်ဘူးရှုမှတ်ပြီးတော့ပယ်မယ်ဆိုပြီးချမ်းသာတဲ့ခံစားမှုလေးကြတော့အသာလေးမှေးမနေနဲ့ဒါကိုလည်းပဲရှုမှတ်ရမှာပဲဟုတ်တယ်မို့လားသူ့ကို ရှုမှတ်ပြီးတော့ပယ်ရမှာပဲဒါကဝေဒနာနုပတနာဘာနုပတနာလဲနောက်တကစိတ်တ ानु ပတနာ စိတ်လေးဖြစ်တိုင်းရှုပါဘာဖြစ်တိုင်းရှုရမှာလဲအေစိတ်တ ानु ပတနာဆိုတာလည်းပဲစိတ်လေးကိုတစ်ချိန်တစ်ခါရှုရမှာလားတစ်ခါတစ်ခါရှုရမှာမြတ်စွာဘုရားကဒီတတိပဋ္ဌာန်သုတ်တံမှာစိတ်နဲ့ပတ်သက်ပြီးတော့တရာဂံဝါစိတ်တံတရာဂံစိတ်တံဒီပဇာနာတိဝိတရာဂံဝါစိတ်တံဝိတရာဂံစိတ်တံဒီပဇာနာတိသတ္တောတံဝါစိတ်တံသတ္တောတံစိတ်တံဒီပဇာနာတိ ဝိတဒောတံဝါစိတ်တံဝိတဒောတံစိတ်တံတိပဇာနာတိတမောဟံဝါစိတ်တံတမောဟံစိတ်တံတိပဇာနာတိဝိတမောဟံဝါစိတ်တံဝိတမောဟံစိတ်တံတိပဇာနာတိအဲ့တော့တဒီမှာကတရာဂံဝါစိတ်တံရာဂနဲ့တကွာဖြစ်တဲ့စိတ်တနည်းအားဖြင့်လောဘစိတ်ဘာစိတ်လဲကဲလောဘစိတ်တွေဖြစ်နေမယ်မကောင်းတဲ့စိတ်တွေအကုသိုလ်စိတ်တွေဝင်နေမယ် အဲ့ဒီဝင်နေရင်အဲ့ဒီမကောင်းတဲ့စိတ်ကလေးကိုလက်ခံရမှလားရှုမှတ်ရမှလားရှုမှတ်ရမယ်တခါတရံကောင်းစိတ်ကလေးတွေမပေါ်ဘူးလားကုသိုလ်ပြုခြင်းနဲ့စိတ်တွေလူခြင်းနဲ့စိတ်တွေပေးခြင်းနဲ့စိတ်တွေအဲ့ဒီလိုစိတ်တွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီစိတ်ကလေးကိုလည်းပဲလက်ခံထားရမှလားပယ်ရမှလားပယ်ရမှာပဲဝိပဿနာမှာတော့ဘာမှလက်ခံထားစရာမရှိဘူး အားလုံးဟာရှုမှတ်ပြီးတော့ဘယ်ရမှာကောင်းတာပေါ်လဲဘယ်ရမှာမကောင်းတာပေါ်လဲရှုမှတ်ပြီးဘယ်ရမှာအဲ့လိုတကယ်လို့ဘာစိတ်မှမဖြစ်ဘူးနေကိုပင်ကိုစိတ်ကလေးတိုင်းပဲဆိုရင်လည်းပဲဝိတရာကဝါစိတ်တအဲ့ဒီပင်ကိုရှိရင်ဆွဲစိတ်လေးတိုင်းပဲရှုနေတကယ်လို့သာဒေါသဝါစိတ်တံဒေါသနဲ့တကွဖြစ်တဲ့စိတ်တခါတရံမှာတရားရှုမှရင်ဒေါသတွေမဖြစ်တတ်ဘူးလားဖြစ်တတ်ပါလေ ဒေါသတွေဖြစ်တတ်တယ်တမာရီထူထောင်စားပုဂ္ဂိုလ်တတိလေးတမာရီလေးဖြစ်စားပုဂ္ဂိုလ်ဟာဒေါသအင်မတန်ဖြစ်လွယ်တယ်အပြင်လောကမှာတော့ကစိတ်ရှိတဲ့ပုဂ္ဂိုလ်ဟာဟူတရားအထုတ်တဲ့ကံမှာစိတ်ပိုတိုးနေတတ်တယ်တမာရီထူထောင်ရတဲ့ကံမှာလွယ်လွယ်ကူကူထူထောင်ရတာလားခက်ခက်ခဲခဲလားကိုရောစိတ်ရော မပင်ပန်းဘူးလားကိုလည်းပင်ပန်းစိတ်လည်းပင်ပန်းတယ်အဲ့ဒီလောက်ပင်ပန်းခံပြီးကြိုးစားပြီးရလာတဲ့တတိတမာရီလေးကိုတူတယောက်ကြောင့်ပျက်စီးရမယ်ဆိုရင်ဘယ်ကျဉ်းနိုင်မလဲ အဲ့ဒီမှာဒေါသတွေဖြစ်တာအချောင်းမေဆိုးနေရင်လည်းဖြစ်တာဘေးကပုဂ္ဂိုလ်ကတရွရွနဲ့ထိုင်လိုက်ထိုင်လိုက်လှုပ်နေရင်လည်းဖြစ်တာအဲ့ဒီလိုတွေဖြစ်ပြီးတော့အဲ့မှာဒေါသစိတ်တွေဖြစ်တယ်အဲ့ဒီလိုဒေါသစိတ်တွေဖြစ်ရင်လေဒီစိတ်ကိုရှုမှတ်ပါဒီဒေါသစိတ်လေးကိုပဲရှုမှတ်တယ်တကယ်လို့ဒီဒေါသစိတ်မဖြစ်ဘူးငကိုပင်ကိုစိတ်ကလေးတိုင်းပဲဆိုရင်လေပင်ကိုစိတ်လေးတိုင်းဖြစ်တဲ့အတိုင်းရှုနေရမောဟ မိမိကိုယ်ကိုမိမိလောဘဖြစ်မှန်းလည်းမသိဘူးဒေါသဖြစ်မှန်းလည်းမသိဘာဖြစ်လို့ဖြစ်မှန်းမသိတွေ့ဝေးနေတယ်အဲ့ဒီလိုတွေ့ဝေးစိတ်တွေပေါ်နေရင်လည်းဒီတွေ့ဝေးစိတ်လေးကိုပဲရှုတယ်တွေ့ဝေးစိတ်တွေကင်းနေရင်လည်းကင်းတဲ့စိတ်ကလေးကိုပဲရှုဆိုတော့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုပါဘာဖြစ်တိုင်းရှုရမှာလဲအခုဘုန်းကြီးတို့ပုထုဇဉ်စိတ်ဆိုတာကောင်းစိတ်နဲ့မကောင်းစိတ်ပဲစိတ်ကများတယ်မကောင်းတဲ့စိတ်ကများတယ် ကိုတရားဖះရှိမှတရားအာယုံပြုနေတယ်ဆိုရင်မကောင်းတဲ့စိတ်တွေကဝင်လာပဲဒါပုထုဇဉ်တို့ရဲ့သဘာဝပဲအဲဒါမကောင်းစိတ်တွေကများတယ်ပပတမေရမတိမနောလို့မြတ်စွာဘုရားဟောတာမကောင်းတဲ့အာယုံထဲမှာပုထုဇဉ်တို့ရဲ့စိတ်ကပျော်မွေ့တတ်တယ်ကောင်းတဲ့အာယုံလေးကြမပျော်ဘူးတဲ့သူတရားအာယုံနဲ့တင်ကြည့်တယ်မပျော်ဘူးလုံးဝမပျော်ဘူးစိတ်တရားဟိုရောက်ဒီရောက်အဲ့ဒီမကောင်းအာယုံလေးစီရှောက်ရောက်နေတယ်အဲအဲ့ဒီလိုမကောင်းစိတ်တွေဖြစ်လာရင်စိတ်တွေကအပြင်းကို အိမ်ကိုတရိယာရင်တရိယာစိတ်တူတယောက်ကိုတရိယာရင်တရိယာစိတ်အဲ့ဒီထွက်ရင်ထွက်သွားတဲ့စိတ်စဉ်းစားရင်စဉ်းစားတဲ့စိတ်စိတ်ကူးရင်စိတ်ကူးတဲ့စိတ်အဲ့ဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုပါတခါတရံမှာကောင်းတဲ့စိတ်တွေဝင်လာတယ်တရားတွေကိုငါစူးစမ်းမှတ်မယ်ရတဲ့အခွင့်အရေးလေးကိုငါအမိအရာလက်ကင်မိမိရအောင်စူးစမ်းမယ်စိတ်လေးဖြစ်တယ်ဒီကောင်းစိတ်လေးဖြစ်လေကောင်းစိတ်လေးရှုတခါတရံမှာမိမိတို့ကယောဂီမျိုးက တရားတွေနဲ့ပတ်သက်ပြီးတော့တွေးနေစဉ်းစားနေတတ်တယ်အထူးအဖြင့်တရားရှောက်မဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ဒီမှာတရားနေ့စဉ်ရှောက်တယ်ဆိုတာလည်းကောင်းပါတယ်ဒါပေမဲ့လို့ကြီးရှောက်ဖို့ရာ တွေးနေစဉ်းစားနေရင်အမှတ်မပြတ်ဘူးလားရှုမှတ်မှုတွေဖြစ်တယ်စဉ်းစားမနေနဲ့တရားလျှောက်ဖို့လည်းပဲဘုန်းကြီးကအခုခွင့်ပြုထားတယ်လျှောက်လို့တဲ့ပုဂ္ဂိုလ်လျှောက်ပါမလျှောက်လို့တဲ့ပုဂ္ဂိုလ်မလျှောက်ပါနဲ့ဒါပဲခွင့်ပြုထားတယ် ဒီတရားရှုမှတ်ရင်းနဲ့ဒီလျှောက်ဖို့တွေစဉ်းစားနေရင်လည်းပဲထိုင်ပြီးအချိန်တွေဖြုံးနေတာနဲ့အတူတူပဲဒီလျှောက်တဲ့လျှောက်ဖို့စဉ်းစားနေတာတွေကလည်းအတွေးနဲ့လျှောက်တာတွေမို့အမှန်ရောဖြစ်ပါမလားအမှန်တည်းလည်းမဟုတ်ဘူးအတွေးနဲ့ပဲတွေးပြီးလျှောက်ဖို့တွေစဉ်းစားပြီးကွက်ချပြီးလျှောက်တာဆိုတော့ဘာမှအမှန်တည်းလည်းမဟုတ်တော့အဲ့ဒီတော့ကိုယ့်ဟာကိုယ်လျှောက်ခြင်းလည်းလျှောက်လို့ရတယ်မလျှောက်လို့ကလည်းကိုတရားကိုရှုမှတ်အဲ့တော့လျှောက်ဖို့တော့ဖြင့်တွေးမနေနဲ့စဉ်းစားမနေနဲ့ ကိုတရားကိုပဲကိုဟာကိုထိုင်ဣရိယာပုနဲ့ဆိုရင်လည်းထိုင်ဣရိယာပုထဲမှာစိတ်ကလေးပြစ္ဆုတ်ပန်တဲ့တဲ့ရှိအောင်ဈဉ္ဉံလျှောက်ရင်လည်းပဲဈဉ္ဉံဣရိယာပုထဲမှာပြစ္ဆုတ်ပန်တဲ့တဲ့လေးရှိအောင်အဲ့ဒီပုံမှာစိတ်အနေများလာရင်တော့အမှန်တိုင်းမသိဘူးလားသိလာပြီဆိုရင်သိတာလေးတွေပြန်ပြီးပြောပြလျှောက်ပြလို့မရဘူးလားအေးဒီလိုမဟုတ်ဘဲနဲ့တရားလည်းမှတ်လို့မကောင်းဘူးရှုမှတ်လို့လည်းမကောင်းဘူးစိတ်ထွက်တာပဲလာပြောနေလို့တော့ဘာမှမထူဘူးစိတ်ထွက်တာပဲလာလာပြောနေလို့တော့ အချိန်ပဲကုန်ပါမယ်အဲ့တော့ဘုန်းကြီးကဒီမှာစိတ်ထွက်ရင်ဘယ်လိုရှုမယ်ဆိုတာတွေအခုဒီမှာရှုမှတ်ပုံလေးပြောပြနေပြီဆိုမှတော့ဒီဟာတစ်ခုကို ရှုလို့မရရင်ဒီတိုင်းရှုမယ်ထိုင်ရှုလို့မရရင်ငါရက်ရှုမယ်ရက်ရှုလို့မရရင်ငါဈဉ္ညာလေးတွေရှောင်မယ်ကဲတနည်းနည်းနဲ့ကိုရှုမှတ်လို့ရနေပြီပဲဒီစိတ်ကလေးကိုတနည်းနည်းနဲ့ကိုရှုမှတ်ပြီးထိမ့်သွားမှာလေဒါကြောင့်မို့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတာကိုဘာနုပဒနာလဲ ဒါကြောင့်မို့ယေရှုရှင်မဆီဆရာတော်ပြည့်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်တဲ့စိတ်အမူအရာလေးဖြစ်တိုင်းလည်းသိရမယ်ဆိုလိုက်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည် ဒီတော့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းဆိုတော့ဘုန်းကြီးတို့ရဲ့ပုထုဇဉ်စိတ်ဆိုတာစောစောကပြောပြပြီးပဲမကောင်းတဲ့အာယုန်ထဲမှာပဲပျော်မွေ့တာဆိုတော့မကောင်းစိတ်တွေဖြစ်လာရင်လည်းမကောင်းစိတ်ကိုရှုရမှာပဲကောင်းစိတ်တွေဖြစ်လာရင်လည်းကောင်းစိတ်လေးကိုရှုရမှာအဲ့ဒီစိတ်လေးတွေကိုဖြစ်အောင် ရှုဖို့ပဲဒီထဲမှာလောဘတွေဒေါသတွေဘာမှမဝင်စီနဲ့ဝိပဿနာဘာဝနာပွားတယ်ဆိုတာလောဘတွေတိုးပွားအောင်လားနည်းအောင်လားမရပါဘူးဒေါသတွေမောဟတွေတိုးပွားအောင်လားနည်းအောင်လား မာနတွေတူပွားအောင်လားနည်းအောင်လားနည်းအောင်ပါဗျာအိတ်တမစ္စရိယတွေတူပွားအောင်လားနည်းအောင်လားနည်းအောင်ပါဗျာဒါတွေတော့နည်းပြီးတော့ဟိုဘက်ကတူပွားရမှာပါလဲဆိုတရားတွေဝရိယတွေတတိတွေတမာတွေပညာတွေဒါတွေကြတော့ဘာဖြစ်ရမှာလဲတူပွားရမှာဒါကြောင့်လောဘဒေါသမာမာနနှင့်ဣဒ္ဓမစ္စေနေပါစေ၍စိတ်နေစိတ်ထားတရားပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာ တရားတွေဝရိယတွေတတိတမာကြီးတွေပညာတွေတိုးပွားလာပြီဆိုတဲ့ကွာဒီပုဂ္ဂိုလ်ရဲ့စိတ်နေစိတ်ဓာတ်တွေကယုံညံ့မလားမြင့်မြတ်မလားမြင့်မြတ်တဲ့စိတ်ဓာတ်တွေထားနိုင်သွားတယ်အဲဒီလိုမဟုတ်ဘဲနဲ့လောဘဒေါသမောဟမမာနတွေတက်နေပြီဆိုရင်အိတ္တမစ္စရိယာတွေများနေပြီဆိုရင်သူစိတ်ဓာတ်တွေကမြင့်မြတ်သလားယုံညံ့သလားအေးဒါကြောင့်မို့အဲ့ဒီဟာတွေနည်းသွားအောင်ကြိုးစားရမယ်တရားရှုမှတ်တယ်ဆိုတာလောဘနည်းအောင်ရှုတာတနည်းအားဖြင့်လောဘတွေပယ်နိုင်အောင်ရှုတာ ဒေါသနဲ့အောင်ဒေါသပင်နဲ့အောင်ရှုတာမောဟနဲ့အောင်မောဟပင်နဲ့အောင်ရှုတာမာနတွေကြီးနေရင်မာနနဲ့အောင်မာနတွေပင်နဲ့အောင်ရှုတာဣဒ္ဓမစ္စရိယာတွေနဲ့အောင်ဣဒ္ဓမစ္စရိယာတွေကင်းပြတ်သွားအောင်ရှုတာအဲ့တော့တရားရှုမှတ်ရင်းနဲ့ဒီလောဘဒေါသတွေတိုးပွားနေရင်တော့သွားပြီကိုတရားတွေ့လို့လားမတွေ့သေးလို့လားတရားအသိဉာဏ်นี่ဖြစ်လို့လားမဖြစ်သေးလို့လားမဖြစ်သေးဘူးနော်အဲ့ဒီတော့လောဘဒေါသတွေနည်းအောင်ရှုတဲ့အခါ ဒီထဲမှာရှူရင်းနဲ့ဒီမှာလောဘတွေဒေါသတွေပေါ်လာရင်အဲ့ဒီလောဘဒေါသစိတ်ကလေးကိုပဲနောက်စိတ်နဲ့ပြန်ပြီးတော့မရှူရဘူးလားအဲ့လိုရှုနေတာကိုဘာနုပဒနာလဲစိတ်တ ानु ပဒနာအဲဥပမာအဖြစ်စောစောကဝေဒနာ ानु ပဒနာကိုပြောခဲ့တယ်အခုချူမှတ်တဲ့ခါမှာမိနစ်30 40ရှုလို့ဝေဒနာတွေပေါ်နေတဲ့ခါဒီဝေဒနာကိုလွန်မြောက်သည်ထိမရှုနိုင်ရင်စိတ်တွေကပြောင်းကျင်စိတ်ပြင်းကျင်စိတ်ရွှေ့ကျင်စိတ်တွေမပေါ်ဘူးလား ကဲအဲ့ဒီစိတ်လေးရောမရှိရဘူးလားအဲ့ဒါဘာနုပဒနာလဲကဲစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုတာနုစိတ်တနုပဒနာပဲဘာစိတ်ဖြစ်ဖြစ်ကောင်းစိတ်ပေါ်လဲရှုမကောင်းစိတ်ပေါ်လဲရှုပျော်တဲ့စိတ်ပေါ်လဲရှုပြင်းတဲ့စိတ်ပေါ်လဲရှုပြန်ခြင်းလဲပြန်ခြင်းစိတ်ရှုအဲ့ဒီစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုတာကိုဒါစိတ်တနုပဒနာအဲ့ဒီဖြစ်တိုင်းသိနေရမှာပဲအကုန်လုံးနောက်နံပါတ်၄ကဓမ္မနုပဒနာဘာနုပဒနာလဲ ဓမ္မ ानु ပဒနာဆိုတာဓမ္မဆိုတာသဘောပဲအဲ့ဒီသဘောလေးတွေကိုအနုအချင်းချင်းဖန်မှန်ပဒနာရှုတာဓမ္မ ानु ပဒနာဆိုတာသဘောအာယုံလေးရှုတာအဲ့ဒီဓမ္မ ानु ပဒနာက ပကိဏကခေါ်တယ်ပကိဏကဆိုတာရောပြန်းနေတာကာယလည်းပါတယ်ဝေဒနာလည်းပါတယ်စိတ်လည်းပါတယ်အကုန်လုံးပါတယ်အဲ့ဒါအလုံးကိုရှုတာဓမ္မ ानु ပဒနာပဲဓမ္မ ानु ပဒနာအကုန်လုံးရောပြန်းနေတယ်ဘုန်းကြီးစောစောကပြောခဲ့တယ်လေ ဖောင်းတာလေးရှုတယ်ဆိုရင်တရွေချင်းတင်းကန်လာတဲ့သဘောလေးမြင်ပြီဆိုရင်သဘောလေးမြင်နေတာဒါဓမ္မနုပဒနာပဲအဲ့ဒီတိုင်းလေးရှုရတာသဘောလေးတွေရှုသွားဈဉ္ညာရှောင်းနေတယ်ဆိုရင်ပထမခြေလမ်းကြီးမြင်ခြေထောက်ကြီးမြင်တယ်ဒါပညာပဲအဲ့ဒီမှာဈဉ္ညာရှောင်းရင်းနဲ့ညာခြေလမ်းရင်ညာလမ်းတယ်ရှုတယ်တရွေချင်းတရွေချင်းရွေ့ပြီးတောင်တင်းသွားတဲ့သဘောဘယ်ခြေလမ်းနဲ့ခံမှလဲတရွေချင်းတရွေချင်းရွေ့ပြီးတင်းတောင်သွားတဲ့သဘော အဲ့ဒီသဘောလေးတွေမြင်နေပြီအဲ့ဒီသဘောလေးကိုသိအောင်ရှုနေတာကဓမ္မ ानु ပဒနာပဲဘာ ानु ပဒနာလဲကဲစောစောကဝေဒနာလေးကို ရှုတယ်ပူတယ်အေးတယ်တောင်းတယ်တင်းတယ်မရှုရဘူးလားရှုတဲ့ကံမှာကိုယ်ကပူတယ်ဆိုရင်တင်မပူနေတယ်ခြေမျက်စိပူနေတယ်ဒါဆိုရင်ပညာကြီးပဲဟုတ်တယ်မဟုတ်လားအဲဒါကိုထက်ကတက်ကတက်ကတက်ကရှုလို့သူ့ပူသဘောလေးတက်တက်ပဲတွေ့ပြီပညာဆိုတဲ့တရားမထင်တော့ဘူးတင်မဆိုတာလည်းမရှိတော့ဘူးခြေထောက်ဆိုတာလည်းမရှိတော့ဘူးခါဆိုတာမရှိတော့ဘူး ပူသဘောတက်တက်ကလေးပဲနာသဘောတက်တက်ကလေးပဲသိနေပြီဆိုရင်ဒါဓမ္မ ानु ပဒနာပဲဘာနုပဒနာလဲအေးနားထဲမှာအတန်အာယုံလေးတွေကြားလာရင်ကြားတဲ့အတန်အာယုံလေးရောမရှိရဘူးလားဒါဓမ္မ ानु ပဒနာပဲမြင်ရင်မိမိအာယုံထဲမှာမြင်တဲ့အာယုံလေးကိုမြင်တယ်လို့မရှိရဘူးလားဒါဓမ္မ ानु ပဒနာပဲနှာခေါင်းမှာအနံလေးတွေတက်တိုက်လာပြီဆိုရင်နာမှုမွေးမှုလေးတွေရှုနေတာဒါဓမ္မ ानु ပဒနာပဲအဲတော့ဒီဓမ္မ ानु ပဒနာကိုလည်းပဲသဘောတရားထင်ပေါ်냐 ပိုင်းခြားသိရမည်တဲ့ဖြစ်ပေါ်လာတဲ့သဘော အာယုံလေးတွေခန္ဓာမှာထင်ပေါ်လာရင်အဲ့ဒီထင်ပေါ်လာတဲ့သဘောလေးတွေကိုတည်တည်ချာချာသိအောင်ရှုပါတဲ့ကဲဆိုကြည့်လိုက်သဘောတရားထင်ပေါ်ညာပိုင်းခြားသိရမည်သဘောတရားထင်ပေါ်ညာပိုင်းခြားသိရမည် ကဲဒီတော့ဒီဓမ္မနုပဒနာရှုတယ်ဆိုရင်ကာယဝေဒနာစိတ်ဓမ္မအကုန်လုံးမပါဘူးလားပါသွားတာပဲသူကပကိန်းကရောပြနေတာအဲ့ဒီတော့အခုဘုန်းကြီးတို့ယောဂီများကိုရှုမှတ်ရမယ်တတိပဋ္ဌာန်တရားမှာရှုမှတ်ရမယ်အာယုံ၄မျိုးကိုရှုပုံလေးတွေကိုကျင်းကျုပ်ဘုန်းကြီးပြောသွားပြီအဲ့တော့ဘယ်အာယုံပဲပေါ်လာလားပေါ်လာတဲ့အာယုံကိုရှုတာဝိပဿနာပဲဝိပေါ်ရာပဿနာရှုတာဝိပဿနာပေါ်ရာကိုရှုတာ ဝိပဿနာဆိုတာမပေါ်တာရှုတာလားပေါ်တာရှုတာမထင်ရှားတာရှုတာလားထင်ရှားတာရှုရတာကဲအဲ့ဒီလိုပေါ်ရာထင်ရှားရာရှုနေရင်ပါလေဝိပဿနာပဲသမထမဟုတ်ဘူးဝိပဿနာပဲဒါကြောင့်မို့အဲ့ဒီလိုပေါ်ရာအာယုံလေးတွေဆိုတော့ကာယ ानु ပဒနာကိုယ်မူရာကထင်ရှားရင်အဲ့ဒီကိုယ်မူရာလေးကိုမရှုရဘူးလားခံစားမှုဝေဒနာလေးကထင်ရှားရင်အဲ့ဒီဝေဒနာကိုမရှုရဘူးလား ကဲစိတ်လေးကထင်ရှားရင်စိတ်ထွက်တာစိတ်ပြန်တာပြင်းတာပျော်တာထင်ရှားရင်အဲ့ဒီစိတ်လေးကိုမရှုရဘူးလားစောစောကပြောတဲ့အတန်အာယုံလေးတွေကြားနေတာကထင်ရှားရင်ကြားမှုမြင်တာထင်ရှားရင်မြင်မှုအဲ့ဒီသဘောလေးတွေပေါ်ရင်လည်းပဲဒီသဘောတရားလေးတွေမရှုရဘူးလားကဲဒီတော့ဒီသတိပဋ္ဌာန်၄ပါးကိုရှုမှတ်ပုံကိုဘုန်းကြီးပြောလိုက်တော့ဒီသတိပဋ္ဌာန်တရား၄ပါးကိုရှုတဲ့အခါမှာပေါင်းပြီးတော့အကုန်လုံး၄ပါးစလုံးပေါင်းရှုရမှာလားထင်ရှားရရှုရမှာလား အေးဒါလေးကိုပဲရှင်းရှင်းလင်းလင်းသိသွားဖို့ပဲဒီသတိပဋ္ဌာန်မှာဘယ်အာယုံကဘယ်ရှုစရာကထင်ရှားထင်ရှားဘယ်အနုပဒနာကထင်ရှားထင်ရှားထိုင်ရင်ပဲဖြစ်ဖြစ်ရရင်ပဲဖြစ်ဖြစ်သွားရင်ပဲဖြစ်ဖြစ်လျှောင်းရင်ပဲဖြစ်ဖြစ်စားရင်တောင်းရင်ပဲဖြစ်ဖြစ်ဘာပဲထင်ရှားထင်ရှားတဲ့အဲ့ဒီအာယုံကိုရှုပါထင်ရှားရအာယုံလေးကိုရှုရင်းရှုရင်းနဲ့ပဲအရှုခံရဲ့သဘောမှန်လေးတွေသိလာပြီဆိုရင် အမှန်သိတဲ့ယထာဘူတညာမရဘူးလား အမှန်သိတဲ့တမာဒိဋ္ဌိဉာဏ်นี่မရဘူးလားကဲအဲ့ဒီကဆက်လက်ပြီးတော့ရှုသွားရင်အဖြစ်ပြဉာဏ်นี่မပေါ်နိုင်ဘူးလားကဲဒီဉာဏ်တွေကဆက်လက်ရှုသွားရင်အနတ္တစိုးမရတဲ့သူ့သဘောတိုင်သူဖြစ်နေတဲ့အနတ္တနုပဒနာဉာဏ်นี่မပေါ်နိုင်ဘူးလားဒီဉာဏ်นี่အားကောင်းပြီဆိုရင်တော့ဒီယုံဉာဏ်นี่ရဲ့ဖြစ်ပြနေတဲ့ယုံဉာဏ်တရားတွေပြတ်ဆဲသွားတဲ့အငိမ့်တတ်နိဗ္ဗာန်ကိုယ်တိုင်မျက်မှောင်မတွေ့နိုင်ဘူးလားဒါကြောင့်ဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတွေဟာ မိမိတို့အတွက်အာထုတ်တဲ့တရားလားအာမထုတ်တဲ့တရားလားအာထုတ်လိုက်တဲ့အတွက်မိမိတို့မှာချက်ချင်းဟိုးနောက်ဘဝမှာအကျိုးရမှာလားအခုချက်ချင်းအကျိုးရမှာလားတဏှိဋ္ဌိက မျက်မှောက်ကိုယ်တိုင်တွေ့နိုင်တဲ့တရားအကာလိကအချိန်မဆိုင်မဲနဲ့ချက်ချင်းလက်ငင်းတွေ့နိုင်သိနိုင်တဲ့တရားပါလေမြတ်စွာဘုရားအမခံချက်ပေးတာလေဒါကြောင့်ယနေ့ဘုန်းကြီးတို့ဒီမှာမဟာသတိပဋ္ဌာန်ဝိပဿနာခုနှစ်အချိန်ပြည့်တရားစခန်းပွဲကြီးမှာဝင်ရောက် အာထုတ်ကြတဲ့ဓမ္မယောဂီများလည်းပဲဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတို့ကိုပေါ်ရာထင်ရှားရာအာယုန်တိုင်းနဲ့မလွတ်အောင်တတိဥစည်းတဲ့စိတ်ဖြင့်ရှုမှတ်ပွားများအာထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖိုးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း ဆုတောင်းမြဝေကြရအောင်ကဲရသလားရရင်လည်းပဲပြိုင်သူဆိုမယ်လေကဲဆိုကြရအောင်ဤသို့ပြုရာရွှေပြည်ထုတ်ချောင်း ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမာစောက်ကြကိုဆောင်နကံဘယင်းစာ၍ရှိသမျှလုံးစုံ31ဖြည့်ဖြည့်သမျှဝေနေရတို့ ဘေငါဝေတိမြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြအမြအမြ ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုမြတ်မြတ်မြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုကဲအရက်စေမျက်နှာလေးပါမေတ္တာဆက်ပွားလိုက်ကြလေ ယဆေမျက်နာနေအာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိဥခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ။ယသေမျက်နာနေတတဝါတွေဘေးရန်ကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ကိုယ်ဆင်းရဲကင်းကြပါစေ။ ကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေအယံဆယ်မျက်နှာနေအလုံးတတဝါတွေဖေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုစင်ရကင်ညာပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေသာဓုသာဓုသာ